အခန်းကြီး30အငယ်1မှ6တပန်းထာဝရဘုရားကတင်ဒီဖာရောဘုရင်ထံသို့ဝင်လော့ငါသည်ဤနမိတ်တို့ကို သူရှိ၌ပြခြင်းဟံ၎င်းအေဂုတုပြည်၌ငါပြုသောအမှုအေဂုတုလူတို့တွင်ငါပြသော နမိတ်တို့ကိုတင်ဤသားမြေတို့အားကြားပြောသဖြင့်ငါသည်ထာဝရဘုရားဖြစ်ကြောင်းကိုတင်တို့သိစေခြင်းဟံ၎င်း သူ၏နှလုံးသူ၏ကျွန်တို့နှလုံးကိုငါခိုင်မာစေပြီဟုမောရှေအားမိန့်တော်မူ၏မောရှေနှင့် အာရုန်တို့သည်ဖာရောဘုရင်ထံသို့ဝင်ပြေးလျင်ဟေဘဲလူတို့၏ဘုရားသခင်သာရဘုရားကတင်းဒီငါရှိမှကိုကိုကို မနှိမ်ချပဲအပေမြကာလပတ်လုံးနေလိမ့်မည်နီငါ၏လူတို့သည်ငါအားဝတ်ပြုမိအကြောင်းတောရသောအခွင့်ကိုပေးလော့ သို့မဟုတ်ငါ၏လူတို့ကိုမလွတ်ဘဲနေလျင်ကြည့်ရှုလော့ဂျိုင်းကောင်တို့ကိုတင်းဤပြည်သို့နက်ဖြန်ငါဆောင်ခဲ့မည်မြေမထင်ပေါ်နိုင်အောင် သူတို့သည်မြေမျက်နှာကို ဖုံးလွှမ်းကြလိမ့်မည် မိုးသည်မဖြက်တင်တို့၌ကြံကျွင်းသေးသမျှကို၎င်းတင်တို့အဖို့မြေ၌ပေါက်သမျှသော အပင်တို့ကို၎င်းစားကြလိမ့်မည်တင်းဤဘိုးဘေးတို့သည် မြေပေါ်မှဖြစ်သည့်ကာလမှစ၍ ယနေ့တိုင်အောင်မမြင်ဘူးတကဲ့သို့တင်ဤအိမ်များတင်ဤကျွန်တို့အိမ်များအေဂုထုလူအပေါင်းတို့၏အိမ်များတို့ကိုဖြည့်ကြလိမ့်မည်ဟု ဆိုပြီးလျှင်လှည့်၍ဖာရောဘုရင်ထံမှထွက်သွားလေ၏အငယ်ခုနှစ်မှ7ဖာရောဘုရင်ဤကျွန်တို့ကလည်းဤလူသည်ငါတို့ကိုအဘယ်မျှကာလပတ်လုံးနှောက်ရှက်ပါလိမ့်မည်နီ ထိုသူတို့သည်သူတို့ဤဖျားသခင်သာရဖျားအား ဝုပြုမိအကြောင်းအခွင့်ပေးတော်မူပါအေဂုတုပြည်ပြက်ကြောင်းကိုတည်တော်မူမူသေးသလိုဟုရှောက်ကြလျင် မောရှေနှင့်အာရုံကိုတဖန်ဖာရောဘင်ထံသို့တွင်းပြန်၍တင်တို့၏ဖျားသခင်သာရဖျားအားဝတ်ပြုခြင်းငှာတွားကြလောတို့ရတွင်တွားရသော သူတို့သည်အဘယ်သူနည်းဟုမေးလျင် မောရှေကကျွန်ုပ်တို့သည်သူငယ်သူအိုသားသမီးသူနွားပါလျက်တွားပါမည် အကြောင်းမူကားသာရဖျားရှေ့တော်၌ပွဲခံရပါမည်ဟုပြန်ဆိုလေတော့ဖာရောမင်းကသင်တို့နှင့်သူငယ်များကိုငါလွတ်သည့်အတိုင်းသာရဖျားသည်သင်တို့၌ရှိစေတော့တတိပြုမကောင်းသောအကြံကိုကြံကြသည်တကားထိုတို့မဖြစ်ရအရင်တောင်းလျှောက်သည့်အတိုင်းယောက်ျားဖြစ်သောသူတို့သာတွား၍သာရဖျားအားဝတ်ပြုကြဟုမိန့်တော်မူသည်ဖြင့်သူတို့ကိုအထံတော်မှနှင်ကြလေ၏ အငယ်၁၂မှ15ထာဝရဘုရားကလည်းဂျိုင်းတို့သည်အေဂုတ်ပြည်သို့ရောက်လာ၍မိုးသည်မပြတ်မြေပေါ်မှကြံရစ်သောအပင်ရှိသည်များတို့ကို စားစေခြင်းဟာအေဂုတ်ပြည်အပေါ်မှလက်ကိုဆန့်လို့ဟု မောရှေအားမိန့်တော်မူသည့်အတိုင်းမောရှေသည်မိမိလှန်တံကိုအေဂုတ်ပြည်အပေါ်မှဆန့်သည်ဖြင့်ထိုနေ့နှင့်ထိုညပတ်လုံးအရှိလေကိုမြေပေါ်မှထာဝရဘုရား လာစေတော်မူ၍နန်နှင့်ရောက်မှအရှိလေသည်ဂျိုင်းတို့ကိုဆောင်ခဲ့လေ၏ထိုဂျိုင်းတို့သည်အေဂုတုပြည်လုံးကိုလွှမ်းမိုး၍ပြည်နယ်နမိတ်ရှိသမျှအပေါ်မှာနားသဖြင့်အလွန်များပြားကြ၏ထိုတို့သောဂျိုင်းတို့သည်ရှေးကမဖြစ်စဘူးနောက်၌လည်းမဖြစ်ရလက်တံမြေမဲသည့်တိုင်အောင် မြေတပြင်လုံးကိုဖုံးအုပ်၍တပြည်လုံးတွင်မျက်ပင်ရှိသမျှ မိုးသည်နှင့်လွတ်သောတစ်တီးရှိသမျှကို စားကြသဖြင့်အေဂုရပြည်တလျှောက်လုံးတွင်တစ်ပင်မြက်ပင်တို့၌စိမ့်သောအရာသစုံတစ်ခုမျှမကြံ့ရအငယ်16မှ20ထိုအခါဖာရောဘုရင်သည်မောရှေနှင့် အာယုန်ကိုအလင်းမြန်ခေါ်၍သင်တို့၏ဘုရားသခင်သာရဘုရားကို၎င်းသင်တို့ကို၎င်းငါပြစ်မှားပါပြီတို့ဖြစ်၍ဒီတခါငါအပြစ်ကိုတီးခံပါလော့ သင်တို့၏ဘုရားသခင်သာရဘုရားသည်ဤတေဘေးတစ်ခုကိုသာငါမှပယ်ရှားပါမည်အကြောင်းတောင်းပန်ပါဟုဆိုသည်ရှိတော်မောရှိသည်အထံတော်မှထွက်၍သာရဘုရားကိုတောင်းပန်လေ၏သာရဘုရားသည်အာချီသောအနောက်လေကိုလွတ်တော်မူသည်ဖြင့်ထိုလေသည်ဂျိုင်းတို့ကိုဆောင်းသွား၍အေးဒုံပင်လယ်၌ချပစ်လေ၏အဂုရုပြည်တလျှောက်လုံး၌ဂျိုင်းတကောင်မျှမကြံ့ရ၏ သို့တော်လည်းသာရဘုရားသည်ဖာရောဘုရင်၏နှလုံးကို ခိုင်မာစေတော်မူသည်ဖြင့်သူသည်ဣဒရေလအမျိုးသားတို့ကိုမလွတ်ဘဲနေပြန်လေ၏အငယ်27မှ23တပန်းသာရဘုရားကအေဂရုပြည်တလျှောက်လုံး၌မှောင်မိုက်တမညမဟုတ်စံတ၍တွေ့ရသောမှောင်မိုက် ဖြစ်စေခြင်းကတင်းလက်ကိုမိုးကောင်းကင်သို့ဆန့်လို့ဟု မောရှိအားမိန်တော်မူသည့်အတိုင်း မောရှေသည်မိမိလက်ကို မိုးကောင်းကင်သို့ဆန့်၍အေဂုတ်ပြည်တလျှောက်လုံး၌ထူထပ်သောမှောင်မိုက်သည်သုံးရက်ပတ်လုံးဖြစ်လေ၏ထိုအခါတယောက်ကိုတယောက်မမြင်နိုင်ကြသုံးရက်ပတ်လုံးအဘယ်သူမျှမိမိနေရာမှ မထရကြတို့ရတွင်ဣဒေလအမျိုးသားအပေါင်းတို့သည်မိမိတို့နေရာ၌အလင်းကိုရကြ၏အငယ်24မှ29 ထိုအခါဖာရောဘုရင်သည်မောရှေနှင့်အာရုန်ကိုခေါ်၍ထာဝရဘုရားဝတ်ပြုခြင်းငှါသွားကြလော့။သို့ရာတွင်သိုးနွားများကို ထားခဲ့ကြစေ။သူငယ်များကို ခေါ်ကြစေဟု မိန့်တော်မူ၏။မောရှေကလည်း၊ကျွန်ုပ်တို့ဘုရားသခင်ထာဝရဘုရားအားယဇ်ပူဇော်စရာဘို့ယဇ်ကောင်များ၊မီးရှို့ရာ ပူဇော်သက္ကာများကို ကိုယ်တော်ပေးရမည်။ကျွန်ုပ်တို့သည်တိရစ္ဆာန်များကို ဆောင်သွားရမည်။တကောင်မျှ မကြံရည်ရအကြောင်းမူကားသူတို့အထက်ကကျွန်ုပ်တို့ဘုရားသခင်သာရဘုရားအားဝတ်ပြုเสียဖို့ရွေးယူရမည်သာရဘုရားအားအဘယ်မည်သောအကောင်နှင့်ဝတ်ပြုရမည်ကိုထိုအရတ်တို့ မရောက်မီမတိပါဟု ဆိုလေတော့သာရဘုရားသည်ဘာရောဘင်ဤနှလုံးကိုခိုင်မာစေတော်မူသည်ဖြင့်သူသည်ဣဒရေလအမျိုးသားတို့ကိုမလွတ်မောရှိကိုလည်းငါထံမှထွက်တော်လောနောက်တဖန်ငါမျက်နာကိုမမြင်အောင်တတိပြုလော့ ငါမျက်နာကိုမြင်သောနေ့၌တည်မိဟုမိန်တော်မူ၏မောရှိကလည်းမိန်တော်မူချက်သည်လျှောက်ပတ်ပါ၏မျက်နာတော်ကိုနောက်တဖန်မမြင်ပါဟုလျှောက်ဆို၏